ဈဉ္ဉံဆောက်ပထမဆုံးဈဉ္ဉံဈဉ္ဉံလမ်းကိုရွေးချယ်ရပါဈဉ္ဉံဆောက်မဲ့လမ်းကျင်းနေကျင်းနေကမှုတွေကမောက်တွေဘာမှမရှိရအောင်ဖြောင်းရှင်းနေရမယ်ပြန်ပြူးနေရမယ်နောက်ဒီလိုကိုယ်ကြီးကောက်ကြီးကိုယ်ကြီးကောက်ကြီးလည်းမရှိရအောင်ဖြောင်းပြူးနေရမယ်အဲ့ဒီလိုလမ်းကိုပထမရွေးချယ်ပါ ရွေးချယ်ပြီးတဲ့ကဇင်းညာရဲ့အရှိကတူပေါ့။ဟိုရှိတော့ကယဟန္တာရှင်မြတ်တွေဒါဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်လူများဆိုတဲ့စာအုပ်တွေလေ့လာကြည့်လိုက်တာ။ဇင်းညာကတောင်60လို့ဒီလိုတွေ့နေရမှာ။ဒါပေမဲ့အဲ့ဒီလောက်မရှိရင်လည်းတူရင်လည်းတူပါစေ။ အခုဒီထဲမှာဆိုရင်ဟိုဘက်နိုင်ရဒီဘက်နိုင်ရပေါ့ကိုတတ်မှတ်တဲ့နေရာအဲ့လိုတတ်မှတ်တဲ့နေရာလေးကိုတတ်မှတ်ထားပြီးတော့ဒီဘက်ကနေပြီးတော့ဟိုဘက်ကိုအဲ့ဒီနေရာထိအောင်ရှောင်မယ်ရှောင်ပြီးအဲ့ဒီကိုရောက်ပြီဆိုရင်ချက်ချင်းမတက်ရဘူးရမယ်ရတဲ့ဣရိယာပုကိုရှုမယ်ပြီးမှတည်ရခြင်းတည်ရခြင်းတည်ရခြင်းတည်ရခြင်းတဲ့နေတာလေးကိုရှုမယ်ဘာမဲ့မျက်နှာမူမိတဲ့ကပြန်ပြီးရတဲ့ ပြန်ရှုမယ်ပြီးရင်မိမိဒီဘက်ကိုပြန်လာမယ်လမ်းဟာတလမ်းနဲ့ပဲဖြစ်ရမယ်စေကမဆိုတာခောက်တုံပြန်ခြင်းလို့ဒီပဲရအောင်ဒီလိုကွက်ပတ်လျှောက်တာမဟုတ်ဘူးဒီလမ်းတလမ်းနဲ့ပုံမှာပဲခောက်တုံခောက်ပြန်ခောက်တုံခောက်ပြန်လျှောက်တာကလမ်းမပြောင်းဘူးပေါ့ဒါဘုန်းကြီးတို့ဟိုဒီအမေရိကန်နိုင်ငံမှာရှိတဲ့ မြန်မာဗုဒ္ဓဘာသာတွေလည်းပဲမြန်မာနိုင်ငံလာတဲ့အခါမှာမြန်မာနိုင်ငံမှာအခုချိန်မှာအမြဲတမ်းတင်ရှားနေတဲ့ဘုန်းကြီးမြတ်ဆရာတော်ကြီးအဲ့ဒီကိုသွားပူကြတာလည်းရှိပါတယ်အဲ့ဒီဆရာတော်ကြီးဆုံးခံလမ်းမှာဆင်းလာတဲ့လမ်းကိုပြန်တက်တော်လည်းပဲဒီတိုင်းပဲအဲ့ဒီဆရာတော်ကြီးကဒီလမ်းတလမ်းလေးကိုလျှောက်ခဲ့တော့မိမိတို့ကိုယ်တိုင်လည်းပဲမြေပြင်မှာရှောက်ကြည့်ပါ ဒီတလန်းနဲ့သာရှောက်လို့ရှိရင်ဒီခြေလမ်းကပုံမှန်ဖြစ်တဲ့အတွက်သွားတဲ့ခြေလမ်းပုံမှာအပြန်လဲဒီခြေလမ်းပုံမှာပဲပြန်ပြီးခြေလမ်းချပါမယ်။ဒါကြောင့်ဝိမိန်ဆရာတော်ကြီးဆုံးခံကြွတယ်အစင်းမှလည်းဒီတိုင်းပဲခြေရပြရတယ်။အတက်မှလည်းဒီတိုင်းပဲခြေရရင်ထပ်နေတယ်ဆိုတာအခုဈဉ္ညာအမှတ်ကိုကောင်းကောင်းနည်းနည်းနည်းနည်းရှုမှတ်ထားတဲ့ပုဂ္ဂိုလ်ဖြစ်လို့ပါ။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းဈဉ္ညာလျှောက်တဲ့အခါမှာ နှစ်လမ်းမဟုတ်ပါဘူးတလမ်းအဲ့ဒီတလမ်းထဲမှာခောက်တုံခောက်ပြန်ခောက်တုံခောက်ပြန်ရှောက်တာဒီတိုင်းအညောင်းပြမဟုတ်ဘူးအမှတ်တတိနဲ့ရှောက်တာအဲ့ဒါကိုစင်ကမဈဉ္ဉံရှောက်တယ်လို့ခေါ်ပါတယ်အဲ့ဒီဈဉ္ဉံရှောက်တဲ့အခါမှာလက်ကိုဒီလိုတွန်းလန်းကြီးထားပြီးတော့လည်းမရှောက်ပါနဲ့ဒီလိုတွန်းလန်းကြီးထားရင်ကြာလာတဲ့အခါလက်မှာတွေးကြပြီးတော့လေးလာတာ အဲ့လိုလေးလာရင်ခြေတော့ကလည်းလှန်လက်ကလည်းလေးဆိုရင်အာယုံနှစ်ခုဖြစ်နေတဲ့အတွက်ဈဉ္ဉံပေါ်မှာအာယုံပြောင်းပဲဖြစ်သွားတာပါဒါကြောင့်မို့လက်ကိုဒီလိုတွန်းလန်းနေထားပါဒီလိုလေရမ်းပြီးတော့ကြောက်ပါဘူးဈဉ္ဉံရှောက်တဲ့ပုဂ္ဂိုလ်ကိုရမ်းမတော်ပါဘူးအထက်ပိုင်းခန္ဓာကိုငြိမ်နေရပါတယ်အဲ့တော့ဘာလို့လဲလက်ကလေးကိုဒီလိုပိုက်တာရှေ့ပိုက်ခြင်းပိုက်တာမယ်ဘုံဘုံနောက်ကိုပြန်ပိုက်ပိုက်တာ လက်လေးတစ်ဖက်ကိုရှေ့ပိုင်းချင်းပိုင်းနဲ့နောက်ပိုင်းချင်းပိုင်းလက်လေးပိုက်ထားတယ်။ပိုက်ထားပြီးပြီဆိုတော့မှကိုသတ်မှတ်ထားတဲ့လက်လေးပေါ်မှာမျက်စိမျက်စိကလည်းရှေ့တူယူကိုမကြည့်အောင်ရှေ့ကိုလေးတောင်ခံကြည့်ရရှေ့ကိုကြည့်ရမယ်ဆိုတော့ရှေ့လေးတောင်ခံကိုပဲကြည့်ရအဲ့တော့လက်ကလည်းဒီမှာငြိမ်းနေတပတ်ခန္ဓာကိုခန္ဓာကိုယ်တစ်ခုလုံးငြိမ်းနေမျက်စိကလည်းဘယ်မှမကြည့်ဘူးဆိုရင်အာယုံမပြတ်တော့ တကယ်လို့မျက်စိကရှောက်ကြည့်နေရင်အာယုံရဲ့မြင်နေစီရှောက်ရောက်ကုန်တယ်ဒီပုံမှာစိတ်ပို့လို့မရအဲ့တော့မျက်နှာလေးချထားလိုက်တယ်မျက်နှာလေးချပြီးတော့ကိုရှုမှတ်တဲ့အာယုံစီကိုပရိမုခံတတိဥပတပိတဝါလို့စာပေမှာပြတာရှုမှတ်ရမယ့်အာယုံစီကိုစိတ်ကိုညှို့တာဆိုတော့ရှုမှတ်ရမယ့်အာယုံကခြေလမ်းပဲအဲ့ဒီခြေလမ်းစီမှာစိတ်လေးညှို့တာပဲညှို့ပြီးတော့ပထမ တစ်ချက်မှတ်မယ်တဏှာကိုတစ်ချက်မှတ်နေမှာတဏှာတစ်ချက်မှတ်ကဘာမှပြုပြင်စရာမလိုဘူးမိမိတော်နေကြပုံမှန်လေးကိုတတိကပ်ပြီးတော့ရှုပါဦးမယ်ဒါကြောင့်ဘုညာလန်းတယ်ဒီမှာဘုတော်နေကြပုံစံဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ် လက်နဲ့နေရာပဲငါတက်ခြေတော်လေးပြက်လာမှမှလေလေသူတစ်ချက်နဲ့နေတာနဲ့ကိုလေးရဲ့လဲပါပါပြီလေလေအဲ့မှာတတိကတာလေလေလေလေလေလေလေ ကောင်းမဲ့မျက်နှာမူပြီးလောက်ပြီဆိုရင်ပြန်ပြီးတော့ရက်တယ်ရက်တယ်ပြန်မှပြီးပြီဆိုမှမျက်နှာလေးပြန်ဖွင့်ဖွင့်ပြီးခါပြန်ပြီးတော့ဒီလမ်းပေါ်မှာပဲရှောက်မယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ် Renande, Yanande, Renande, Yanande, Renande. ကိုတမ်းတဲ့နေရာရောက်ပြီဆိုရင်ဆုံးရင်ရတယ်။ရန်ပြီးမျက်စိတွေမိတာ။မိပြီးတော့ရန်နေတဲ့အမူအရာဆံပြားကခြေပြားခြေပြားကဆံပြားတကူလုံးကိုပါယူဆက်ပြီးတော့ရတဲ့ရတဲ့ အဲ့ဒီဒီကလေးလေးရှူသွင်းလိုက်တာနဲ့ရက်တယ်လို့မှတ်တာနဲ့တစ်ထပ်သေးချသွားရင်လည်းစိတ်လေးရဲ့ဒီဘလုံးကိုအဲ့ရောက်ရောက်သွားအဲ့ဒီမှာရက်တယ်လေးကိုသုံးချက်သုံးပုံငါးချက်လောက်မှာပြီးပြီဆိုရင်လှည့်တာလေးကိုပြန်ပြီးတော့ရှူမယ်လေလေလေလေ ဆံပြားကခြေပြားခြေပြားကဆံပြားတစ်ခုလုံးကိုပဲဆက်တာယက်တေယက်တေယက်တေလို့မှာပြီးမှမျက်နှာလေးပြန်ဖွင့်ဖွင့်ပြီးတော့ဒီလမ်းပေါ်မှာပြန်ရှောက်တယ်တကယ်လို့လမ်းကလမ်းရွေးထားတယ်မနေ့ကဒီလမ်းလျှောက်တယ်နေ့ကကိုလျှောက်တယ်ညကကိုလျှောက်တယ်နေရာလေးရွေးနေတယ်စိတ်ကလမ်းပေါ်မှာရောက်တော့သွားတယ် ချို့ပုဂ္ဂိုလ်တွေချို့ယောဂီတွေပြောတာရှိတယ်ဆင်းရဲဆုံးတဲ့ကအောက်ကပွက်စိတ်ကလေးတွေနင်းမိမှဆိုလို့အဲ့ဒါဆင်းရဲပုံမှာရောက်တာကိုလမ်းပေါ်မှာရောက်နေတာလမ်းပေါ်မှာရောက်နေတာကိုယ်ကြည့်တော့ကိုယ့်ရဲ့သွားမှုပုံမှာစိတ်ဆက်ရမှာမဟုတ်ဘူးအောက်ကအကောင်းဆုံးပဲလက်ရှာအဲ့ဒါလမ်းပေါ်ကိုစိတ်ရောက်နေတယ်အဲ့တော့တလမ်းပြောင်းသွားတယ်တလမ်းဒီလိုပဲဖြစ်သွားတယ် ကိုရှောင်းနေကြလမ်းဒီလမ်းဆိုတော့ဒီလမ်းကိုကျင့်ရနေပြီဖြစ်တဲ့အတွက်စိတ်ကလမ်းပေါ်မှာစိတ်မရောက်တော့ဘူးကိုယ့်ရဲ့အားနေတဲ့ပုံမှာပဲရွေ့နေတဲ့ပုံမှာပဲစိတ်ကရောက်သွားတယ်အဲ့လိုစိတ်လေးရောက်သွားတဲ့ကညာလမ်းတယ်ဆိုရင်စိတ်ကညာခြေပေါ်မှာရောက်သွားတယ်အဲ့ဒီမှာဘယ်လမ်းတယ်ဆိုစိတ်ကဘယ်ခြေပေါ်မှာရောက်သွားညာလမ်းတယ်ဘယ်လမ်းစိတ်ကအဲ့ဒီပုံမှာပဲရောက်ပြီးမထွက်တော့စိတ်နဲ့တည်ငြိမ်လို့တယ် ။ဘာကြောင့်လဲမှတ်စရာအာရုံကသိထင်ရှားနေလို့အဲ့လိုစိတ်ဉာဏ်နဲ့တည်ငြိမ်မှုကိုရစေတယ်။ဈဉဏ်နဲ့စိတ်ထွက်များတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးတို့ကဖြန့်မှန်ခံရတာရှိတယ်။ဒီလိုမှမဟုတ်ရင်ဈဉဏ်ကိုကြာကြာနဲ့နဲ့ရှောက်ခံရတာရှိတယ်။အဲ့ဒါမှယောဂီရဲ့စိတ်ကဉာဏ်နဲ့တည်ငြိမ်လို့ရတယ်။ဒီလိုမဟုတ်ရင်ထိုင်ပြီးတော့အတွေးနဲ့ပဲချိန်ပြီးကုန်ကုန်သွားတတ်တယ်။အဲ့တော့တစ်ချက်မှတ်တဲ့ပု ပြီးပါပြီပေါ့တစ်ချက်မှပြီးလို့နိုင်နေသွားတယ်ဘုရားကြီးမနေ့ကပြောပြီးပြီနော်နေ့ရက်3ရက်လောက်အဲ့ရလာပုံလို့ရင်အမှန်ကုန်လို့တော့စီရေကိုနိုင်နေပြီတော့အဲ့လိုနိုင်နေဖြစ်ပြီဆိုရင်လက်ချက်မှတစ်ချက်မှမှတ်မယ်ဆိုတာကဒီတစ်ချက်မှလည်းဘာမှသိထူဘူးတော့နည်းနည်းလေးအမှန်လေးတိုးပြီးတာတော့မရှိဘူး သိထူးထူးခြားခြားသိတော့မဖြစ်သေးဘူးတစ်ချက်မှလည်းသိတယ်လို့ပဲအဲ့ဒီလောက်ပဲသိပြီးတော့ထူးထူးခြားခြားမဖြစ်လာဘူးအဲ့တော့နှစ်ချက်မှကြတော့ဒီမှာကြွားလေချားလေကြွားလေချားလေကြွားလေချားလေကြွားလေချားလေကြွားလေချားလေကြွားလေချားလေ ကြွားလေးချတယ်ကြွားလေးချတယ်ကြွားလေးချတယ်ကြွားလေးချကြွားလေးချကြွားလေးချကြွားလေးချဆုံးပြီဆိုရင်ဒစီလေးကိုရလာစိုးစိုးကလည်းပဲဒီလိုလုံးကိုဟိုင်းဆက်ရတဲ့မူရာလေးကိုသုံးချက်ငါးချက်လောက် ပြီးပြီဆိုရင်ဒီမှာလက်ရည်ချောပြီးကျွေးတာလေးနဲ့ကိုယ်လေးလည်းပါနေတာလေးကိုပါစတာလေလေလေလေလေလေလေလေလေလေတော့လည်းမျက်နှာကိုပြီးဆိုရင်ပြီးတော့ရှင်းလိုက်ရက်တယ်ရက်တယ်ပြန်မှတောင်းချက်ငါးချက် ပြီးပြီဆိုရင်ပြန်လျှောက်တယ်ဒီနှစ်ချက်မှကိုလည်းပဲအတိတ်ကြီးတဲ့ပုဂ္ဂိုလ်တွေမှသိပြီဆိုလို့ဒီလိုဘာကြောင့်လဲဆိုတော့ခန္ဓာကိုယ်ရဲ့ဝိကိုတပတ်ချင်းနဲ့ထိန်းထားတာဖြစ်တဲ့အတွက်ကြောင့်မို့နှစ်ချက်မှလည်းအဆင်မပြေဘူးတတိယပုဂ္ဂိုလ်ကတစ်ချက်မှတော့မသိဘူးဒါငယ်တဲ့ပုဂ္ဂိုလ်တွေပဲပေါ့ကျွမ်းလေချာကျွမ်းလေချာ ကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာကြွားရဲချာဆုံးရင်မျက်စိလေးမေးဒီကိုဆုံးရပြီတော့ ရက်နေတဲ့အမူအရာလေးကိုမှတ်မယ်၃ချက်၅ချက်ပြီးရင်ပြန်ပြန်လေလေလေလေလေလေလေလေလေပြီးရင်ပြန်ပြီးလို့ရမယ်ရက်တယ်ရက်တယ်ပြီးရင်ညတော့လည်းပြန်ဖွင့်ဖွင့်ပြီးတော့ပြန်ရှောင်း အဲဒီလိုနှစ်ချက်မှလည်းပဲခောက်တော့ခောက်ပြနိုင်နိုင်နင်းနင်းပေါ်ဘုန်းကြီးတပြည့်ပြောတယ်လို့ပဲအေးရကနှူးပြီးလွတ်လပ်ရင်တောင်မှဒီမှတ်ကိုမလွတ်တော့ဘူးဆိုရင်သူနိုင်နေသွားတယ်အဲဒီလိုနိုင်နေတဲ့ယောဂီကိုကမ္မထဆရာကတိုးပြီးတော့တုံ့ပြန်မှာပါဆိုပြီးတော့မဘုံတွေတင်ပြီးပြီးတော့တုံ့ပြန်မှာခိုင်းတယ် အဲဒီသုံးချက်မှတ်နိုင်ဖို့ဆိုရင်တော့ဘုလိုတမာရီရနေတဲ့ပုဂ္ဂိုလ်မှာစိတ်ကြံမှုတွေမရှိကြတော့နည်းသွားတဲ့ပုဂ္ဂိုလ်မှာဒီသုံးချက်မှတ်ကိုကောင်းမှမှတ်နိုင်တယ်။တချို့ကမ္မထဆရာတွေသင်တာရှိပါတယ်။တစ်ချက်မှနဲ့မှနှစ်ချက်မှနှစ်ချက်မှပြီးသုံးချက်မှမှဒါတော့ပဲပြောတယ်။တစ်ချက်မှကိုနိုင်ဘလောက်မှလိုက် လက်ချက်မှတ်ကို15မိနစ်လောက်မှတ်လိုက်သုံးချက်မှတ်ကို15မိနစ်လောက်မှတ်လိုက်ပြောရရှိပါတယ်ဒါလုံးဝမလုံတော့ပါဘူး။ဘာကြောင့်လဲဒီလောက်အချိန်တိုလေးနဲ့တမာရီရဖို့တမာရီခံပြဖို့မလွယ်ပါဘူး။ဒါကြောင့်ဒီတစ်ချက်မှကိုတကယ်ကိုကြည်ကြည်ပြုံးပြုံးနည်းနည်းနည်းနည်းဆိုရင်သမီးရဲ့၄၅ရဲ့ကြိုးစားယူပါပါ အဲ့ဒါကြောင့်မှဒီမှတ်ကမြဲပါတယ်ဘယ်နေရာသွားသွားဒီမှတ်ကိုမလွတ်တော့ဘယ်ချိန်ပဲဖြစ်ဖြစ်လူရရှိပဲဖြစ်ဖြစ်လူမရှိတဲ့ကိုခန်းနဲ့ပဲဖြစ်ဖြစ်ဒီမှတ်ကလွတ်ကိုမလွတ်တော့အဲ့လိုနိုင်ရင်တော့ပါအဲ့လိုနိုင်ရင်မှလေဒီယောဂီကိုတစ်ချက်နှစ်ချက်မှကိုတိုးပြီးတာပါအဲ့လိုမှတ်တဲ့အချိန်မှာလေနိုင်နေရုံနဲ့မဟုတ်ပါဘူးသူ့ရဲ့သဘာဝလက္ခဏာတွေ သိနိုင်မသိနိုင်ကိုလည်းကမ္ဘာဆရာမေးရပါတယ်။မနိုင်ယုံလေးနဲ့အဲဒီလောက်နဲ့သူ့ကိုရှိတိုးပြတာမဟုတ်ပါဘူး။ကိုစာတင်တဲ့ဆရာများကိုယ့်ရဲ့တန်းနာကလေးကိုဒီစာပိုင်းမှာမကြည်ညိုသေးရင်ရှေ့စာပိုင်းကိုတိုးမပြေလို့ပေါ့။ဒီစာပိုင်းမကြည်ညိုပဲနဲ့ရှေ့တိုးပြေလိုက်ရင်ရှေ့စာပိုင်းလည်းမကြည်ညိုတော့။အဲဒီအဲ့ဒီလိုပဲဒီမှာလည်း ဒီမှတ်ကိုနည်းနည်းနည်းနည်းလေးလည်းမှတ်နိုင်နေပြီဒီလိုရှုမှတ်တဲ့အတွက်ကြောင့်သူ့ရဲ့သဘောတဘာဝလေးတွေကိုလည်းပဲအထိုင်လက်ရအောင်သူသိနေပြီသူပြောနိုင်နေပြီဆိုရင်တို့ပြီငချမ်းမှတို့ပြီအဲဒီငချမ်းမှပုံမှန်လေးပဲသူဘယ်လိုမှတ်တယ်ကိုမလွတ်တော့ဘူးဒီလိုမှတ်နေခြင်းအပြင်သူ့ရဲ့စိတ်တွေပြောင်းလဲမှုတွေဟာထွက်ခွင့်မရတော့ အမှတ်တည်တိုးလိုက်တဲ့အတွက်ထွက်မရတော့ဘူး။ဈဉ္ဉံရှောက်ရင်လည်းမိတွေယောဂီများထွက်တယ်နော်။တချို့ကဈဉ္ဉံရှောက်တာကိုဟန်လေးလည်းရှောက်တာရှိတယ်။ဈဉ္ဉံရှောက်တာလည်းယောဂီကမျိုးမျိုးပဲ။တချို့ကမန်လည်းရှောက်တာရှိတယ်ဟန်ပါပါမန်ပါပါရှောက်တာရှိတယ်။တချို့ကတော့အကြံနဲ့အတွေ့နဲ့ရှောက်တယ်။အဲဒီအကြံအတွေ့သမားကတော့ရှေ့ရလူကလည်းရကြလိုက်ရှေ့ရလူကနောက်မတိုက်ပါဘူး။ အဲ့ဒါဒီခုအတွေးနဲ့ရှောက်သွားအကြံနဲ့ရှောက်သွားတာဝင်တိုက်နေရှိလူကိုသူအာရုံပြုမိတကယ်ကိုရှောက်တာမှာဈဉဏ်ကညာနဲ့ရှောက်ပါဘာနဲ့ရှောက်ပါညာနဲ့ရှောက်ပါညာပါပါဒီထဲမှာအကောင်းဆုံးအဲ့လိုညာလေးနဲ့မှတ်ညာလေးနဲ့ရုပ်ကိုကိုရှောက်ပါဒါကြောင့်မို့တချို့ဟာကြွားတယ်နားနေချတယ်မှန်ညာမှန် မှတ်ပါမှတ်လို့ရပါတယ်တကယ်ဒီထဲမှာဉာဏ်မပေါ်ဘူးမှတ်တယ်မှတ်နေတယ်သူဗဉာဏ်မပေါ်ဘူးဘာသဘာဝလက္ခဏာမှသူစိတ်ထဲမှာတွေ့ဉာဏ်ထဲမှာမထင်နိုင်ဘူးအဲ့တော့သဘာဝလက္ခဏာချင်းဖို့ဆိုတာအခုကြည့်ရင်တခြင်းမှာဘာမှမပြုတ်ပြင်ပေမဲ့ခန္ဓာတမန်သွားတဲ့အသွားထက်တော့နှေးပါဘာလို့နှေးသွားလဲဒီပုံမှာအာရုံစိုက်ရအာရုံစိုက်ရကိုယ်နှေးနေတာမဟုတ်ကိုယ်နှေးအောင်လုပ် သူ့ဟာသူ့ကိုပဲအာရုံစိုက်ရင်စိုက်တယ်လို့နေတော့အခုဒီသုံးချက်မှကြတော့ပုံပြီးအာရုံမပြောရဘာကြောင့်လဲဆိုတော့မလဲအောင်ပဲအာရုံစိုက်ရရှုမှတ်တဲ့အာရုံပေါ်မှာလည်းစိတ်လေးနေအောင်ပဲထူချောင်ကြဆက်ရမဆိုင်ရင်အမှတ်လွဲနေတာနဲ့တပင်တွေပြောလဲမလို့ရိုင်သွားတယ်ခြေလမ်းကြီးပြတ်သွားတယ်တချို့ကြတော့ခွေးရအောင်လဲရန်ကုန်တည်ကြီးတဲ့ပုံပေါ်ကြီးကိုဘုရား ဒီသုံးချက်မှလည်းမပေးဘူးပြီးရင်ဖြစ်ချင်းကျိုးပြီးပါမှာစို့ဒီရင်ပို့ပြီးပါမှာစို့အဲဒီနော်သုံးချက်မှကလူငယ်ကြီးလားတကယ်တရားကိုလေ့လာပြီးတော့တကယ်သဘာဝလက္ခဏာလေးတွေတကယ်သိချင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကသိအောင်ကိုယ့်အကိုရှုရှုညွှန်ကြားတာဖြစ်ပါတယ်ဒါကြောင့်အခုနှစ်ချက်မှကိုနိုင်နေတဲ့ပုဂ္ဂိုလ်ကသုံးချက်မှ သုံးချက်မှတ်ပြီဆိုတဲ့ကူကအစာပိုင်းလေးရကျွန်တော်မဟုတ်ဘူးနောက်ပိုင်းတတိတမာရီအားကောင်းပြီအကုန်ရဲ့ခန္ဓာကိုယ်ရဲ့ဒီကြွလို့မယ်တစ်ဖက်ကကြွလို့မယ်ဆိုရင်တစ်ဖက်ကဘယ်ဘက်ညာဘက်ကကြွလို့မယ်ဆိုဘယ်ဘက်ကခန္ဓာကိုယ်အားရောက်သွားတာဒီအစာအကုန်လုံးသိသွားပြီသောသောပိုင်းကိုသိမှမဟုတ်သေးဘူးသောသောပိုင်းကတော့ကြွတာလေးတော့ပဲယူဆိုင်တယ်ခဏလေးကြွလာတယ်ခြေရလုံးဝမလွတ်သေးဘူး အဲ့ဒီကြွတာလေးကိုမှတ်နောက်မှဒီရင်ရှိကိုလာနာအောင်မှနောက်မှခြားတာကိုမှတ်သူခြားပြီးမှမှကြွလာတာလေးကိုမှတ်ရှေ့ကိုလှမ်းလိုက်တဲ့အခါဒီရှေ့ကိုလှမ်းနေပြီဆိုတဲ့အချိန်မှာဒီမှာဓာတ်ကူလေးပဲဝိပ္ပထန်တာတောင့်တင်းနေတာတွေ့တယ်ဒီမှာခြားတာကိုမှတ်ခြားပြီးပြီဆိုရင်ဒီမှာကြွလာတာနဲ့ရှေ့ကို အားကကိုလုံးရဲ့အားအရှိကိုဖိအားရောက်သွားတာလေးကိုသိချာသတိထားကြွားတယ်နမ်းတယ်ချာတယ်ကြွားတယ်နမ်းတယ်ချာတယ်ခြေလမ်းကတကယ်လို့ဒီမှာကျဲသွားတယ်ဆိုရင်ချာတာနဲ့ကြွားတာနဲ့တကယ်နဲ့ဖြစ်သွားမှာဆိုလို့မစိတ်မကျဲချာတယ်ပြီးမှကြွားတယ် ဆုံးနေကိုတမ်းမဲ့နေရာရောက်ဆုံးနေဆိုရင်ဆုံးရတယ်ဆုံးဆုံးလို့ပဲရတဲ့လူများလေးကိုမျက်စိနဲ့မြင်ပြီးတော့ရတယ်ရတယ်ပါတစ်ခါမှပြည့်ရင်လည်းကျွန်တော်တို့ရွေးရပြီးတော့စပြီးတော့ပါရမယ်လေလေကိုလေးလေးပါပါလာမျိုးလေးပြထားလေလေ လေလေလေလေလေလေဘာမှမပြန်လာမှုပြီးတော့ပြီးဆိုရင်ပြန်ပြီးတော့ရက်တယ်ရက်တယ်ရက်တယ်လို့မှာဒီလိုဆိုရင်နေရာလေးပြန်ဖွင့်တာဖွင့်ပြီးတော့ဒီလမ်းပေါ်မှာပဲပြန်ဆောင်တယ် são mesmo invisíveis. ဆရာတော်လျှောက်ပြတာနမူနာပဲနော်ကိုယ်ရင်လျှောက်တဲ့အခါကြီးခုကဆရာတော်လျှောက်ပြလို့ပြီခုခုဆရာတော်လျှောက်ပြတဲ့အခါမှာခုခန္ဓာကိုယ်ဖိပြီးလျှောက်နေတယ်ဆိုတာလုံးဝကြည့်လိုက်ရင်သိတာတကယ်စပြီးလျှောက်စားမှာဒီလိုပဲခုခန္ဓာကိုယ်မနိုင်မနေနဲ့ရင်းကိုရင်းမိလာတဲ့ထိနောက်ကြတော့ခေါင်းသုံးခေါင်းစေနိုင်ပါ မလေးပဲပါအဲ့ဒီကကြတော့ပြောရစမယ်ဒီချက်ကြည့်တော့လူပဲလို့ပြောတာပြောရလို့ဒီချက်ကြည့်သူကစင်းစင်းသွားတာတချေချေသွားတာလားလမ်းတွေကမှလို့ပြတယ်တချေချေလမ်းသွားတာလားတစင်းပြီးတစင်းတစင်းပြီးတစင်းလေးထဲမှာတိုးနေတယ်ချမ်းလိုက်တဲ့ကံမှာရော လေးကြသွားတာလားအစင်းတွေကြသွားတာလားအဲ့ဒီမှာဒါတတိထားအဲ့ဒီဟာလေးကိုဒီချတတိထားပြီးတော့ရှောက်တာဒီတိုင်းအညောင်းပြေကြွားတယ်လားလေးချတယ်အမှတ်ဖြစ်ရုံရှောက်နေတာမဟုတ်ဘူးဝိပဿနာဆိုတာတမာတိဖြစ်ရုံနဲ့မပြီးဘူးဘာဖြစ်အောင်လုပ်ရမလဲဖြစ်ဉာဏ်ဖြစ်အောင်ဖြစ်ရခွင့်ပြောပြီးပြီစဉ်းဉာဏ်ကိုဉာဏ်နဲ့တွားပါလို့ပြောတာဉာဏ်ဖြစ်အောင်ရှောက် အဲ့လိုသိအောင်တတိထားပြီးတော့ရှောက်ရင်တတိထားလေမစိတ်ကအရင်ဆက်ရတာဖြစ်တဲ့အတွက်မြန်လာတာနှိမ့်သွားတာနှိမ့်သွားနှိမ့်သွားအဲ့ဒီပုံမှာတေချာအာယုံစိုက်ပြီးနေတယ်အာစိုက်ပြီးနေတယ်တချို့ပုဂ္ဂိုလ်ဆိုရင်ဒီနေရာကနေဟိုနေရာလေးရောက်အောင်တော့တဏှာလောက်သွားတယ်အချိန်အဲ့လောက်ကုန်တယ်ဘာလို့လဲသူအထူးသတိစိုက်နေတယ်လေ ကြွရတာလေးကိုသိချင်သူကသူကြွရတယ်ဆိုရင်ကြွရတာလေးတစ်ချက်တည်းမဟုတ်ဘဲနဲ့ကြွရတယ်ကြွရတယ်ကြွရတယ်ကြွမှုလေးဆုံးအောင်သူလိုက်တယ်လမ်းနဲ့ကံပါလေးဒီတိုင်းပဲလမ်းလေးဆိုရင်တည်ရည်ချင်းတည်ရည်ချင်းလေးဒီမှာရွှေ့ရွှေ့ရွှေ့ရွှေ့ရွှေ့ရွှေ့ခေါ်လာတယ်ချတယ်ဆိုမှဒီမှာချလိုက်တယ်အဲ့ဒီချလိုက်တဲ့အချိန်မှာဒီခန္ဓာကိုယ်ရဲ့ဒီကိုယ်လုံးကသူ့ပေါ်ရောက်သွားပြန်တယ်အဲ့ဒါလေးကိုသိထားပြီးတော့ဖြစ်တယ်နင်းတယ်ဆိုတာကိုထည့်ပါ အဲ့ဒါတော့မှတ်ချက်က၃ချက်နဲ့မပြီးပဲနဲ့၉ချက်၁၀ချက်အများကြီးပါပါလို့ရဒီထဲမှာနိုင်နေလာပြီအမှတ်ကိုနိုင်နေလာပြီဆိုတဲ့အခါကျဒီခန္ဓာကိုယ်ကိုလည်းထိစရာမလိုတော့ဘူးကြွားတော့လေသူကသူဖြည်းဖြည်းကြွားလာလမ်းတော့လေသူကသူဖြည်းဖြည်းလမ်းလိုက်တာချားတော့လေသူကသူဖြည်းဖြည်းလေးပေါ်ပြီဆိုရင်အဲ့ဒီကြတော့ ဘုန်းကြီးဆိုတော့ပြောတယ်စိတ်ကူးလေးတွေပေါ်လာတတ်တယ်ဆိုတာအဲ့ကြောင့်မှပေါ်တယ်ဒီမှတ်တွေကိုနိုင်နေနေပြီဆိုမှပေါ်တာမနိုင်နေသေးတယ်မှာတော့မနေပြီအမှတ်တရအောင်ကြိုးစားရမယ်နော်အဲ့တော့ဈဉ္ဉံလျှောက်တယ်ဆိုတာအညောင်းပြေမဟုတ်ဘူးတမာတိဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တယ်ဆိုတာလေးကိုသဘောပေါက်ပါနော်တချို့ကဈဉ္ဉံလျှောက်တာကိုပဲ အကြောင်းမျိုးသဘောမျိုးလျှောက်ပြီးတော့မြန်မြန်လျှောက်မြန်မြန်လျှောက်ဆိုတာရှိတယ်မဟုတ်ဘူးတကယ်ညာဖြစ်ချင်ရင်ညာရမှာလားနေရမှာကိုယ်တိုင်ဟလုံးပြီးနေရမှာလားသူ့ဟာသူနေသွားတာသူ့ဟာသူနေသွားသူ့ဟာသူပြီးချင်လို့ကိုနေသွားလေညာပဲဖြစ်ဖြစ်ဥမာအပြင်စီမံရေးလုပ်တဲ့ပုဂ္ဂိုလ်ဟာကြောက်လေးတွေပါလေးတွေဆိုရင်သိချင်ကြည့်တယ်ဘယ်သိချင်ဒီလိုလေးကြည့်ရုံနဲ့တော့မဟုတ်သိနိုင်ဘူး ပေချာပြည့်တယ်ဒီမှာပြင်လာစာရှိမရှိဒုက္ခပါစာဒီပြည့်စီနဲ့ပြုလို့ရတယ်အာမေမှုလို့ကြည်လာတယ်ဘယ်မှာဆိုင်လဲဒီကဘာလာစ်ကတို့တယ်ဖြစ်တဲ့စကားတို့တယ်နော်ဒါဆိုဘောနော်